Mora Sutta Puridam Bodhi Sambare Nibbadam Mora Yoniyam Yena Sangwihidarakam Mahasadam Vanichara Jira Sangwayamam Dapi Niwasaking Suganidam ဗြဟ္မမန္တန်တိအခတံပရိတန္တံဗနာမဟေဥဒေတယံဇကုမဧကရာဇာဟရိษဝန္နောပထဝိပပါသောတံတောနမသမေဟရိษဝနံပထဝိပပါသံ တယံကြဂုတ်တာဝိဟာရေမူတိဝဆံယေဗျဟမနာဝေတကုသဗ္ဗဓမ္မေတေမေနမောတေကြမံပါလယံတုနမထုဗုဒ္ဓနာနမထုဘောဓိယာနမောဝိမု ക്ത နာနမောဝိမု ക്തി ယာ iman so peridang kadawa moro cara di isena abidaya jakuma ika raja harisa wano patawi babaso Dang namasami harisa wanang တယင်္ကြာဂုတ်တာဝိဟာရေမူရတေဧဗြဟမနာဝေဒဂုသဗ္ဗဓမ္မေတေမေနမောတေကြမံပါလယန္တုနမထုဗုဒ္ဓနံနမထုဗောဓိယာနမောဝိမု ക്ത နံနမောဝိမု ക്തി ယာ Iman sobaridang kadawa moro wasama gabai Mora sudang nitidang